တိမောသေဩရစာပထမဆောင်အခန်းကြီး9အငယ်1မှ8အသက်ကြီးသောသူကိုကြက်တီးစွာ မဆုံးမနှင့်အဖကဲ့သို့မှတ်၍တောင်းပန်လော့လူပြိုတို့ကိုညီကိုကဲ့သို့၎င်းအသက်ကြီးသော မိမတို့ကိုအမိကဲ့သို့၎င်းမိမပြိုတို့ကိုအလွန်စင်ကြယ်သောအချင်းရာနှင့်တကွနှမကဲ့သို့၎င်းမှတ်၍ကျင့်လော့မုတ်ဆိုးမှအမှန်ဖြစ်သော မိမတို့ကိုမဆလှုပ်ကြွေးလော့ သားမြေးရှိသောမုတ်ဆိုးမဖြစ်လျင် ထိုသားမြေးတို့သည် ရှေးဥစွာဖျားဝတ်ကိုရီမှတ်လျက်မိမိအိမ်ကိုပြုစု၍မိဘဘိုးဘွား၌ကျေးဇူးဆက်ခြင်းကတင်ကြစေထိုအမှုသည်ဖျားသခင်နှစ်သက်တော်မူသော အမှုဖြစ်၏မုတ်ဆိုးမအမှန်ဖြစ်၍တယောက်တီးကြံရစ်သောမိမသည်ဖျားသခင်ကို ကိုးစား၍ဆုတောင်းပတနာပြုခြင်း၌နိညာမပြတ်တည်နေတတ်၏ကာမဂုဏ်စည်းစိမ်၌ပျော်မွေ့သော မုတ်ဆိုးမမူကားအသက်ရှိလျက်ပင်အသေးဖြစ်၏ထိုသူတို့ကိုအပြစ်တင်ခွင့်နှင့်ကင်းလွတ်စေခြင်းငှာဤသို့ပညာထားလော့မိမိလူတို့ကို မပြုစုထိုမြတ်မကမိမိအိမ်သူအိမ်သားတို့ကိုမပြုစုသောသူမြည်ဒီကယုံကြည်ခြင်းတရားကိုညှင်းပယ်၏မယုံကြည်ဘူးသောသူထက်သာ၍ယုံမာ၏ခန်းငယ်9မှ16 မုတ်ဆိုးမသည်အသက်60မပြည့်လျှင်စာရင်းအင်းမဝင်စေနှင့်။လင်တယောက်တည်းရှိဘူးသောသူ၊ကောင်းသောအကျင့်ကိုကျင့်၍အသရေရှိသောသူ၊သူငယ်တို့ကိုကျွေးမွေးခြင်း၊ဧည့်သည်ဝတ်ကိုပြုခြင်း၊သန့်ရှင်းသူတို့၏ခြေကိုဆေးခြင်း၊ဆင်းရဲသောသူတို့ကိုလုပ်ကျွေးခြင်း၊ ကောင်းသောအမှုရှိသမျှတို့၌ကြိုးစားအထုတ်ခြင်းကို ပြုဘူးသောသူဖြစ်လျင်စည်ရင်အင်းဝင်စေအသက်ရွယ်နှုပြသော မုတ်ဆိုးမတို့ကိုပယ်လော့အကြောင်းမူကားထိုသူတို့သည်ခရစ်တော်၏ဆုံးမခြင်းကိုတီးမခံအိမ်တင်ခြင်းငှာအလိုရှိလျင်အရင်တစ္ဆာကိုဖျက်သောကြောင့်အပြစ်တင်ခြင်းတို့ရောက်ကြလိမ့်မည်ထိုမှတပါတိမ်မှတိမ်တို့လဲ၍ပြင်းကြီးတတ်ကြ၏ပြင်းကြီးသည်သာမက စကားများ၍မပြောအပ်သောအရာကိုပြောသဖြင့်၊ကိုယ်နှင့်မဆိုင်သော အမှု၌ရောနှောသောသူ ဖြစ်တတ်ကြ၏။ထိုကြောင့်၊အသက်အရွယ်နုပျိုသော မုတ်ဆိုးမတို့သည်အိမ်သင့်ခြင်း၊သားဘွားခြင်း၊အိမ်မှုကို ကြည့်ရှုပြုစုခြင်းကဲ့ရဲ့စရာအခွင့်ကိုရန်သူအားမပေးဘဲနေခြင်းအမှုများကို ပြုစေခြင်းငှါငါအလိုရှိ၏။အကြောင်းမူကား၊ယခုပင်အချို့တို့သည်လမ်းလွဲ၍ စာရန်နောက်သို့လိုက်သွားကြပြီယုံကြည်သောယောက်ျားမိန်းမ၌မုတ်ဆိုးမှရှိလျင်ကိုယ်တိုင်လှုပ်ကြွေးစေတို့ပြုလျင်အမှန်ဖြစ်သောမုတ်ဆိုးမတို့ကိုအသင်းတော်သည်အနှောက်ယှက်မရှိစေဘဲလှုပ်ကြွေးနိုင်လိမ့်မည် အငယ်၁၉မှ27ကောင်းမွန်စွာအုပ်သောတင်းအုပ်တို့သည်အလှူနှစ်ဆကိုခံတိုက်သောသူဖြစ်သည်ဟု၍၎င်းတရားဟောခြင်းဆုံးမဩဝါဒပေးခြင်းအမှုကို ကြိုးစားအထုတ်သောသူတို့သည်အလှူနှစ်ဆကို အထူးသဖြင့်ခံထိုက်သောသူဖြစ်သည်ဟူ၍၎င်းမှတ်ရမည်။အကြောင်းမူကား၊စပါးနင်းနယ်သောနွား၏နှုတ်ကို မချုပ်တည်းရဟု ကျမ်းစာလာ၏။တချက်ကား၊လုပ်ဆောင်သောသူသည် အခကိုခံထိုက်ပေသည်ဟု လာပြန်၏။သက်သေခံနှစ်ဦးသုံးဦးမရှိလျှင်၊သင်းအုပ်၌အပြစ်တင်သောစကားကို နားမထောင်နှင့် ကျွင်းသောသူတို့သည်ကြောက်စေခြင်းငှာအပြစ်ရှိသော သူတို့ကိုလူအပေါင်းတို့ ရှေ့မှအပြစ်တင်၍ဆုံးမလော့ရှေးမစွာကမစီရင်ငဲ့ကွယ်သော စိတ်နှင့်အလင်းမပြုဘဲဤပညာများကိုစောင့်ရှောက်မိအကြောင်းဘုရားသခင်နှင့်သခင်ယေရှုခရစ်ရှေ့မှ၎င်းရွေးကောက်တော်မူသော ကောင်းကင်တမန်တို့ ရှေ့မှ၎င်းငါသည်တင့်ကိုတစ္ဆာပေး၏အငယ်22မှ25 အဘယ်သူ၏အပေါ်၌လက်ကိုအလျင်စွန်းမတင်နှင့် သူတပါးအပြစ်၌မဆက်ဆံနှင့်ကိုကိုကိုစင်ကြယ်စေလော့တင်ဤရင်ထဲ၌အကျိုးဖြစ်စေခြင်းက၎င်း မကြာမကြာခံရသောယောဂါကြောင့်၎င်းယခုမှစ၍ရေကိုသာမတောက်ဘဲစပြည့်၏အနှဲငယ်ကိုသုံးလော့ အချို့သောသူတို့၏ဒုစရိုက်သည် ရှေ့မဆွကထင်ရှား၍အပြစ်စီရင်ခြင်းသို့ အရင်အဦးသွားတတ်၏။အချို့သောသူတို့၏ဒုစရိုက်သည် နောက်သို့လိုက်တတ်၏။ထိုနည်းတူအချို့သောသူတို့၏သုစရိုက်သည်ထင်ရှားနှင့်တတ်၏။မထင်ရှားသေးသောသုစရိုက်ကိုလည်းဝှက်၍မထားနိုင်